ယနေ့တရားအထုတ်တဲ့ပုဂ္ဂိုလ်များပြည့်စုံရမယ်တရား၅ပါးကိုဘုန်းကြီးဒီနေ့ပြောပြပေးမယ်တရားအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီတရား၅ပါးပြည့်စုံလို့ရှိရင်တရားဉာဏ်ဉာဏ်ကြီးရနိုင်တယ်ဉာဏ်ကြီးရနိုင် ယ်လောက်ကြည့်အောင်မြန်လဲဆိုရင်ညနေပိုင်းမှာအလုပ်တရားနာယူပြီးတော့ညပိုင်းမှာတရားအားထုတ်နာနေပိုင်းမှာတရားရနိုင်တယ်နာနေပိုင်းမှာလုပ်တရားနာယူပြီးတော့နေပိုင်းမှာအားထုတ်ညပိုင်းမှာတရားရနိုင်တယ်ဒီလောက်ထိအောင်မြင်ရတယ်ဒီနေ့အတွင်းနေခုနှစ်ရက်တိအောင်တောင်းဆောင်ဖို့မလိုတော့ဒီနေ့အတွင်းနေ အဲ့ဒီတရားထုတ်သူမှာပြည့်စုံရမယ်တရား၅ပါးပါဠိလေးဆိုတော့နံပါတ်1ယုံကြည်မှုဆိုတဲ့တရားတရားနဲ့ပြည့်စုံရမယ်။ဘာတွေပုံမှာယုံကြည်ရမှာလဲဆိုရင်ဘုရားရှင်ရဲ့ကိုယုံကြည်ရ။တရားတော်ရဲ့ကိုယုံကြည်ရ။သံဃာတော်ရဲ့ကိုယုံ အဲ့ဒီယရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်မှုဆိုတဲ့တတ္တာတရားနဲ့ပြည့်စုံပါမယ်အထူးအဖြင့်တော့မိမိအားထုတ်နေတဲ့တရားပေါ်မှာယုံကြည်မှုပေါ့ဒီတရားတွေကိုတကယ်တမ်းမြတ်စွာဘုရားဟောတော်မူတဲ့အတိုင်းရိုးသေးသေးလိုက်နာပြီးကျင့်သုံးအားထုတ်ရင်ဒီမျက်မှောက်ဘဝမှာပဲ င်းရဲငြိမ်းနိုင်တယ်တရားတွေရနိုင်တယ်ဆိုတာကိုယုံကြည်တာဒါကိုတရားအဲ့ဒီယုံကြည်မှုနဲ့နံပါတ်1ပြည့်စုံပါကောင်းပြီနံပါတ်1ယုံကြည်မှုတရားတရားနဲ့တော့ပြည့်စုံပြီဒါပေမဲ့နံပါတ်2ကျမ်းမာရေးမကောင်းရင်လေတရားထုတ်ဓမ္မနဲ့ပြည့်စုံရမှာနော် အပ္ပပါရောဟောတိကျမ်းမာရေးနဲ့ပြည့်စုံပါမယ်ကျမ်းမာရေးကောင်းပါကျမ်းမာမှလည်းပဲတရားကိုကြိုးစားအထုတ်နိုင်တယ်မကျမ်းမာတဲ့ပုဂ္ဂိုလ်ဟာတရားကိုကြိုးကြိုးစားစားအမထုတ်နိုင်တရားကိုတရားဟာပုဗ္ဗတန်တန်လေးအထုတ်ရုံနဲ့ရတဲ့တရားမျိုးတော့မဟုတ်ဘူးဒါကြောင့်တကယ်ကို ကိုယ်နဲ့အသက်ကိုမငယ်ပဲနဲ့ကြိုးစားအားထုတ်နိုင်မှရနိုင်တာဆိုတော့ဒါကြောင့်နံပါတ်1ကကျမ်းမာရေးနဲ့ပြည်စုံပါမယ်ကျမ်းမာမှအားထုတ်နိုင်ကောင်းပြီတတ္တတရားလည်းပြည်စုံပြီကျမ်းမာရေးလည်းကောင်းပြီစိတ်ချဖြောင့်မတ်ဖို့တွေလိုအပ်တယ်နံပါတ်3မှာနံပါတ်3ပြည်စုံရမယ့်တရားကစိတ်ချဖြောင့်မတ်ရမယ် စိတ်တွေစိတ်ထားယူတာဖြောင်းမှတ်ဖို့လိုအပ်ပါအများပြည့်တဲ့ရှိမှအာထုတဲ့ပုံစံကြိုးစားတဲ့ပုံစံလုပ်ပြပြီးတော့အများကိုရာကြတော့တရားကိုမအောင်ထုတ်ဘူးမကြိုးစားအဲ့ဒီလိုမယုံမသားလူမြင်ကောင်းရင်လောက်အားထုတ်ပြီးတော့လူမြင်မြင်ကိုရာကိုတော့အားထုတ်ခဲ့တဲ့ သိနေတာလို့တွေ့တော်စဉ်းစားနေတာလို့ငင်းမောနေတာလို့ဒီလိုမလုပ်ရဘူး။ဒါကြောင့်စိတ်ထားဟာလေးလေယောသာဖြောင်းမရမယ်။နံပါတ်3အဲဒီစိတ်ထားယောသာဖြောင်းမဖို့လေလူကြီး။နောက်နံပါတ်4ကြိုးစားတွင်တွင် ဝရိယစိုက်ပြီးတော့အထုပါမယ်ကာယေဇဇီဝိတေဇကာယေဇကိုယ်၌၎င်းဇီဝိတေဇအသက်၌၎င်းအနပိခတံမညာနဲ့ခန္ဓာကိုယ်ကိုလည်းမညာနဲ့စိတ်ကိုလည်းလိုမလိုက်နဲ့ဒီတရားမရမချင်းကဒီသက်နဲ့ခန္ဓာကိုယ်ဒီနေရာတွင်တရားအထုတ်ရင် ပြည့်ပြုံးပြီးတော့ဆုံးရှုံးသွားရင်ပြည့်ပြုံးဆုံးရှုံးသွားပြီစီတော့ငါတရားကိုမရမနေကြိုးစားအားထုတ်မယ်တရားမတွေ့မချင်းကြိုးစားအားထုတ်မယ်မရမချင်းကြိုးစားအားထုတ်မယ်ဆိုတဲ့ဝရိယရဲ့ဒီကြိုးစားအားထုတ်မှုဆိုတဲ့ဝရိယနဲ့ပြည့်စုံပါသူကတော့အရေးကြီးဆုံးပဲနံပါတ်1က တတ္တတရားယုံကြည်မှုနဲ့ပြည့်စုံပါမယ်နံပါတ်2ကကျမ်းမာရေးကောင်းပါမယ်နံပါတ်3ကစိတ်ချရိုးဖြောင်းပါမယ်တရားထုတဲ့ပုဂ္ဂိုလ်မယုံမဖြောင်းအောင်လုပ်ပါမယ်နံပါတ်4ကကြိုးစားအားထုတ်ပါမယ်အဲ့ဒီကြိုးစားအားထုတ်တဲ့အခါကလည်းမှာအခုဘုန်းကြီးတို့မြတ်စွာဘုရားဟောတဲ့တတိပ္ပံဒေသနာတော်မှာလာတဲ့အတိုင်းမနေ့ကဣရိယာပဋ္ဌာန်ပိုင်းကိုဘုန်းကြီးဟောကြားပေးတယ် ဘယ်နည်းဣရိယာပုလေးနဲ့တော့ကြိုးစားလေတဏှာကြီးမပြေမချင်းမလွတ်ဘူးမကုတ်ဘူးမရွှေဘူးမပြောင်းဘူးဆိုပြီးကြိုးစားတဏှာကြီးပြည့်ထိုင်ပြီးတော့အထုတ်ပြီးတဲ့အခါကျတော့တခြားအချိန်မှာတော့မကြိုးစားဘူးပြန်မနေဆိုပြီးအိယာမှာသွားကိုယ်နေလိုက်တယ် တခြားနေရာမှာသွားပြီးတော့အနားယူနေလိုက်တယ်မရှိမှအဲ့လိုပုံပုံမျိုးတွေနဲ့မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာဆိုတာမထိုက်တန်ဘူးဒီဣရိယာပု၄ပါးမှာထိုင်တဲ့ဣရိယာပုနဲ့ရှုမှတ်ပြီးလို့ပင်ပန်းလာပြီဆိုရင်မတ္တထရတဲ့ဣရိယာပုလေးနဲ့လည်းပဲစွမ်းနိုင်ကြများရှုမှတ်နေရတယ် ရတဲ့ဣရိယာပုနဲ့လည်းပဲပြင်ပန်းလာပြီဆိုရင်ဇင်းကြံဣရိယာပုလေးနဲ့လည်းရှုမှတ်နေရအဲဒီဇင်းကြံဣရိယာပုနဲ့ပြင်ပန်းလာပြီညောင်းလာပြီခြေတော်တွေတောင်းလာပြီဆိုရင်ဟောလျောင်းတဲ့ဣရိယာပုလေးနဲ့လည်းရှုမှတ်ဣရိယာပုလေးပါဒီဣရိယာပုလေးပါကို ဘယ်ဣရိယာပုနဲ့မှမလွတ်အောင်အဲ့ဒီလိုကြိုးစားပြီးတော့အထောက်အကူဣရိယာပုမရွေးကြိုးစားတယ်လို့နေရာဘယ်နေရာဖြစ်ဖြစ်ရှုမှတ်နေမယ်တရားရှင်မှာဓမ္မယုံထဲမှာလည်းရှုမှတ်ရမှာမဟုတ်မိမိအဆောင်မိမိအိတ်ခမ်းအိယာပုံမှာလည်းမိမိရှုမှတ်နေရမယ်မိမိရဲ့ဝါစာလေးအစပြီးလှူရှားမှုတွေအားလုံးရှုမှတ်ရမယ် ချိန်နေနေလည်းပဲမနေ့ရနေ့ရညရမခွဲခြားပဲနဲ့ချိန်မပြောင်းမချင်းမိမိတတိကူးစည်းတဲ့စိတ်ကလေးနဲ့မိမိကရှုမှတ်နေရမယ်အဲဒီလိုကိုမပြတ်မလတ်ရှေ့ဘနောက်ဘမှာစနေအောင်ကြိုးစားအားထုတ်နေနံပါတ်၄ကြိုးစားအားထုတ်နေပြည်စုံပါမယ်နံပါတ်၅ အဖြစ်ပြက်ကိုသိမြင်နိုင်လောက်တဲ့ဉာဏ်ပညာနဲ့ပြည့်စုံပါမယ်ဒီမှာဉာဏ်ပညာပန်းပါတရားထုတ်တဲ့ပုဂ္ဂိုလ်ကဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်တွေတရားမြင်မြင်ရတယ်ဆိုတာမြတ်စွာဘုရားဟောပြီးသားပဲထို့လိုဉာဏ်လေးတဲ့ပုဂ္ဂိုလ်ဟာယုတ်တရားနံတရားတွေကိုပေါ်တဲ့အာယုန်တိုင်းကိုထင်ရှားတဲ့အာယုန်တိုင်းရှုနေတယ် 6ဓာရကမြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်ဒုတိကြိုက်စေကူးကြိုက်ရှုတော့ရှုနေတာပဲဒါပေမဲ့လို့ဒီယုတ်တရားနာတရားတွေရဲ့ဖြစ်မှုပြမှုသဘောလေးကိုဉာဏ်မသက်ဝင်အဲဒီလိုဖြစ်မှုပြမှုကိုသိမြင်နိုင်တော့တဲ့ဉာဏ်ကိုမပါဘူးဆိုရင်အဲဒီပုဂ္ဂိုလ်တရားမရနိုင်ဘူးဒါကြောင့်ဖြစ်ပျက်ကိုသိမြင်နိုင်တော့တဲ့ဉာဏ်ပါရမယ်ဥမာပြည့် ခုဘောင်းအယုံပင်အယုံလေးကိုယောဂီတို့ရှုခိုင်းတဲ့အတိုင်းရှုနေတယ်တချို့ကရှုနေတာပဲရှိတယ်ဘာမှမသိဘူးအဲ့ဒီမှာတေချာရှုရင်ဖောင်းနာလေးစဖြစ်ပေါ်လာတာသိတယ်ဖောင်းနာလေးကုံဆုံးချုပ်ပြောက်သွားတာသိတယ်ပိန်မှုအာယုံလေးစဖြစ်ပေါ်လာတာသိတယ်ပိန်နာလေးကုံဆုံးချုပ်ပြောက်သွားတာသိတယ်ဩဖောင်းနာလေးကလည်းစဖောင်းလာပြီဖောင်းနာလေးမရှိတော့ဘူးပြတ်သွားပါလား ဘေမူလေးစဖြစ်ပေါ်လာပြီးဘေနာလေးလည်းမရှိတော့ပြတ်သွားပါလား။ဩဒါဖြစ်တာနဲ့ပြတ်တာဖြစ်ပြနေတဲ့သဘောပဲဆိုတော့ကိုဉာဏ်ပေါ်အောင်အဲ့ဒီလောက်ပြဉာဏ်နိုင်လောက်တဲ့ဉာဏ်လေးပါပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမြင်ရတရားမြင်တွေ့ပြီတရားတို့ရဲ့မြန်မြန်ပြည့်စုံနိုင်တယ်ဒါကြောင့်ဒီတရား၅ပါးနံပါတ်၁ကယုံကြည်မှုဆိုတဲ့တရားတရားနံပါတ်၂ကအပ္ပပါဒဈာမရင်းနဲ့ပြည့်စုံပါ နံပါတ်3ကမာယာတထေယကင်းရစိတ်ဓာတ်ရိုးဖြောင်းပါနံပါတ်4ကကြိုးစားအားထုတ်ရမယ်ဝရိယပါရနံပါတ်5ကအဖြစ်အပျက်ကိုသိမြင်နိုင်လောက်တဲ့ဉာဏ်ပညာနဲ့ပြည့်စုံပါအဲ့ဒီတရားအထုတ်တဲ့ပုဂ္ဂိုလ်မှာဒီတရား၅ပါးပြည့်စုံနေပြီဆိုရင်ညနေခင်းမှာလူကြီးတရားနာမယ် ညမှာအာထုတ်မယ်နာနေခင်းမှာတရားပြည့်စုံမယ်နာနေခင်းမှာအလုပ်ပြီးတရားနာယူပြီးတော့နေ့လယ်ပိုင်းမှာအာထုတ်မယ်ညနေပိုင်းကျတရားအားလုံးပြည့်စုံနိုင်တဲ့တရားတွေရနိုင်တယ်ဒီကျုံကပါရနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားထုတ်တဲ့ပုဂ္ဂိုလ်များအားလုံးဟာဒီတရား၅ပါးနဲ့ဒီပရဏိယင်္ဂါဆိုတဲ့တရားအထုတ်သူမှာပြည့်စုံရမယ် တရား၅ပါးနဲ့ပြည့်စုံပြည့်စုံနိုင်ကြပြီရင်မိမိတို့အားထုတ်နေတဲ့တရားတွေကိုအားထုတ်နေစဉ်မှာပဲမျက်မှောက်ဘဝမှာပဲတရားသိဉာဏ်တူတွေရနိုင်ကြပါစေ။